ဒီကတိမာယောတိအသက်ရှင်စွာနာမည်ဓမ္မရည်ကြောင့်ကောင်းမွန်လာဖြစ်ပါစေခြင်းအကျိုးငါတရားယရနာတရားယရနာဘာသာယုံနာမှုသောယရနာမြတ်သူမဆရာသမားတို့ကိုအယူ မြမသတ္တဝါပေါင်းတို့၏ပူဇော်ထူကိုခန္ဓာမူလိုက်သောရဟတာကိုအစရှိသောကိုယ်ဘာသာကုဏ္ဏတို့နှင့်ပြည့်စုံတော်မူသောဘုရားယရနာဝါကာဒဒါကုံစရှိသော6ပါးသောဂုဏတော်လုံးနှင့်ပြည့်စုံတော်မူသောတရားယရနာသုဒ္ဓိဘာနာဒါကုံစရှိသော9ပါးသောဂုဏတော်လုံးနှင့်ပြည့်စုံတော်မူသောသံဃာယရနာဒီဟုသောယရနာများ3ပါးတို့ယူသည်ဉာဏ်တော်လည်းအမိုး၏ရှိခိုးပူသော သူများမှလျောက်ကြောကြရတော့အနာမကုသိုလ်ကံစေရနာမုံမြတ်ဆောင်ခဲ့တဲ့ဘောဇင်စသည်တော်လူသားပူဇော်သောဒါနပူဇာကုသိုလ်စေရနာတို့အစွမ်းအာနုဘော်တို့ကြောင့်ဘေးရန်တခသိန်းတို့မှကင်းညသည်ဖြစ်၍အသက်ရှင်ဉာဏ်နာကင်းခြင်းယမ္မာရင်ချမ်းသာများခြင်းစသီသောလူရှိရတော်နာအသောလောကီလောကုတ္တကောင်းကျိုးချမ်းသာမင်္ဂလာအပေါင်းတို့နှင့်ပြည့်စုံကြပါစေ။ ဟာမတိဟာမတိသိတရဏေနသဟာသိတရဏေနသဟာပင်စသီလံပင်စသီလံဓမ္မံယာစာမိဓမ္မံယာစာမိလောကဟံကတဝါလောကဟံကတဝါသီလံဒေထသီလံဒေထဧဝံဒေဧဝံဒေ တိယံပိဒုတိယံပိအာမန္တေအာမန္တေဣတရဏေနသဟာဣတရဏေနသဟာသင်္သသီလံသင်္သသီလံဓမ္မံယာစာမိဓမ္မံယာစာမိဒုက္ခံကတဝါဒုက္ခံကတဝါသီလံဒေသသီလံဒေသဧဝံဒေဧဝံဒေ အတိယပိအတိယပိအာမန္တေအာမန္တေသီတရဏေနသာသီတရဏေနသာသင်္သသီလံသင်္သသီလံဓမ္မယသမိဓမ္မယသမိလောကဟံကတဝါလောကဟံကတဝါသီလံဒေတာသီလံဒေတာဒေဗန္တေဒေဗန္တေယမဝရာမိဓမ္မရေထဓမ္မဝတုပါတိ နမောတသဗ္ဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓသာနမောတသဗ္ဗဂဝတောအရဟတောသမ္မာ ဒ္ဓတာသစ္စာ၄ပါးသစ္စာ၄ပါးအသိသောတရားတို့ကိုအသိသောတရားတို့ကိုမကောင်းမပြန်မကောင်းမပြန်ကိုယ်ပိုင်ဉာဏ်ဖြင့်ကိုယ်ပိုင်ဉာဏ်ဖြင့်ဘာငါစွာဘာငါစွာသိတော်မူသောသိတော်မူသောသတ္တဘဂဝတော်သတ္တဘဂဝတော်မြတ်စွာဘုရားမြတ်စွာဘုရားနမောနမောရှိခိုးပါ၏ရှိခိုးပါ၏ යං දරණං ගසාමි ධම්මං දරණං ගසාමි සංඝං දරණං ගසාමි බුද්ධං දරණං ගසාමි ධම්මං දරණං ගසාමි සංඝං දරණං ගසාමි ဗုဒ္ဓံဗုဒ္ဓံသစ္စာလေးပါးသစ္စာလေးပါးတရားလုံးစုံကိုတရားလုံးစုံကိုကောင်းအစဉ်ကောင်းအစဉ်သိမြင်တော်မူသောသိမြင်တော်မူသောမြတ်စွာဘုရားကိုမြတ်စွာဘုရားကိုသရဏံသရဏံကိုယ်ဝေယဟု၍ကိုယ်ဝေယဟု၍ သာမိသစ္စာမိသီကပါ၏သီကပါ၏ဓမ္မံဓမ္မံမေလေးပါမေလေးပါကိုလေးပါကိုလေးပါနိဗ္ဗာန်နိဗ္ဗာန်ပရိယအခြင်းပရိယအခြင်းဆေပါသောတရားတော်မြတ်ကိုဆေပါသောတရားတော်မြတ်ကိုသရဏံ ပုဂ္ဂိုလ်ယဟု၍သာမိသိကပါ၏သံဃံလောဘဒေါသမောဟကင်းညာအောင်းမွန်စွာသင်္ကြန်တသောပฏิပါဏာတာကိုသာရှိသောဘဝသောဂုဏတော်နှင့်ပြည့်စုံတော်မူသောသံဃ ဝါသရဏံဘုဝေယဟု၍ကိသာမိသိကပါ၏ဒုတိယမိဘုရံသရဏံကိသာမိဒုတိယမိဓမ္မံသရဏံကိသာမိဒုတိယမိသံဃံသရဏံကိသာမိဒုတိယမိဘုရံသရဏံကိသာမိဒုတိယမိဓမ္မံသရဏံကိသာမိဒုတိယမိသံဃံသရဏံကိသာမိ သတိယာမိဗုဒ္ဓံတရဏံဂစ္ဆာမိတတိယာမိဓမ္မံတရဏံဂစ္ဆာမိတတိယာမိသံဃံတရဏံဂစ္ဆာမိတတိယာမိဗုဒ္ဓံတရဏံဂစ္ဆာမိတတိယာမိဓမ္မံတရဏံဂစ္ဆာမိတတိယာမိသံဃံတရဏံဂစ္ဆာမိရဏဂမနံပရိဘုံနံမာနာတိဘာဒဝေရဏိသိက္ခာရံသမာရိယာမိမာနာတိဘာဒဝေရဏိသိက္ခာရံသမာရိယာမိ ရိယာသခင်ရှင်မြတ်တို့သည်အတ္တဝါယသက်ကိုအပြတ်ခြင်းမှာအသက်ပါလို့သိဆောင်တော်မူကြတဲ့ကဲ့သို့ရည်တော်သည်လေအတ္တဝါယသက်ကိုအပြတ်ခြင်းမှာသိဆောင်ကြောင်းဖြစ်သောသိက္ခာပုဂ္ဂိုလ်သိက္ခာပုဂ္ဂိုလ်သောဒီပါ၏သောဒီပါ၏ အဒိဏာရဏဝေရမိသိခာဗရံသမာရိယာမိအဒိဏာရဏဝေရမိသိခာဗရံသမာရိယာမိဝိယသခင်ဝိယသခင်ရှင်မြတ်တော်သည်ရှင်မြတ်တော်သည်သဘာဝဥစ္စာကိုသဘာဝဥစ္စာကိုကိုယူခြင်းမှာကိုယူခြင်းမှာသက်ပါလောသက်ပါလောရှင်ဆောင်တော်မူကြတဲ့ကဲ့သို့ရှင်ဆောင်တော်မူကြတဲ့ကဲ့သို့တတိတော်သည်နိတတိတော်သည် ဘာဥစ္စာကိုဘုရားဥစ္စာကိုဝိယူခြင်းမှာဝိယူခြင်းမှာအရှောင်ကြောင်းဖြစ်သောအရှောင်ကြောင်းဖြစ်သောသိက္ခာပုဂ္ဂိုလ်သိက္ခာပုဂ္ဂိုလ်သောဒီပါ၏သောဒီပါ၏ကာမေတုမိစ္ဆာသာရဝေရဏိသိက္ခာဗရံသမာရိယာမိကာမေတုမိစ္ဆာသာရဝေရဏိသိက္ခာဗရံသမာရိယာမိပရိယာသခင်ပရိယာသခင်ရှင်မြတ်တော်သည်ရှင်မြတ်တော်သည်ကာမဂုဏ်တို့၌ကာမဂုဏ်တို့၌မာယေ လိုညင်းမှာအသက်ပါလောပြင်းဆောင်တော်မူကြသကဲ့သို့ဤတော်သည်လီအာမဂုံတို့၌ဘာရဲ့ကျူးလွန်ခြင်းမှာပြင်းဆောင်ကြောင်းဖြစ်သောသိက္ခာပုဂ္ဂိုလ်သောက်ဒီပါ၏မုသာဝရဝေရဏိသိက္ခာဗရံသမารိယာမိမုသာဝရဝေရဏိသိက္ခာဗရံသမารိယာမိ ရာသခင်ရှင်မြတ်တော်သည်ဒိဋ္ဌိပြောဆိုခြင်းမှာအသက်ပါလောသင်ဆောင်တော်မူကြသကဲ့သို့တတိတော်သည်နိဒိဋ္ဌိ ပြောဆိုခြင်းမှာသစ္ဆောင်ကြောင်းဖြစ်သောသိက္ခာပုဂ္ဂိုလ်သောက်တည်ပါ၏သူရာမေရယမေဇဗမာရတနာဝေရမိသိက္ခာဗရသမารိယာမိသူရာမေရယမေဇဗမာရတနာဝေရမိသိက္ခာဗရသမารိယာမိရိယသခင်ရှင်မြတ်တို့သည်ရှင်မြတ်တို့သည် ရမေလျောခြင်းဤကြောင့်ဖြစ်သောဒေယီအယေသတိတော်ကို ပေါက်စားခြင်းမှာအသက်ပါလုံးပြည့်စုံတော်မူကြသကဲ့သို့ဤတော်သည်လေဘုရားမေလျော်ခြင်းဤအကြောင်းဖြစ်သောဒေယအယေသတိတို့ကိုပေါက်စားခြင်းမှာပြည့်စုံကြောင်းဖြစ်သောသိက္ခာပုဂ္ဂိုလ်သောက်တည်ပါ၏ ယာမေပုညံယာမေပုညံအာသောခယဝဟံအာသောခယဝဟံဟောတုဟောတုယခုသောတိယသောသီလယခုသောတိယသောသီလမွန်မြတ်သောမွန်မြတ်သောသံခဲဝေသံခဲဝေဘောဇင်တို့ကိုဘောဇင်တို့ကို သက္ကလူရန်သက္ကလူရန်ဝေမွေဝေမွေပူဇော်ရသောပူဇော်ရသောဒါနာဒါနာစရှိသောစရှိသောကျွန်ုပ်၏ဤကောင်းကိုပေါင်းသည်ကောင်းကိုပေါင်းသည်အလောတရား၄ပါးတို့၏အလောတရား၄ပါးတို့ဘုံရာကုံကြောင့်ဖြစ်သောဘုံရာကုံကြောင့်ဖြစ်သောမေညာဘုံညာမေညာဘုံညာနိဗ္ဗာန်ကိုနိဗ္ဗာန်ကိုသစ္ဆောင်ပါစေတည်းသစ္ဆောင်ပါစေတည်း ဘုရားရဲ့ရဏတရားရဲ့နာသံဃာရဏတိတို့ကိုရသုံးပါးနဲ့သာတကွပင်စားသီလ၅ပါးသီလဘာဝကတော့မကျွန်းပေါ်မြောက်မကြရအောင်ကောင်းမွန်စွာထိမြင့်စွာရှိရဗမာဒိနမမေသောတတိတရားဖြင့်သံပါရိထတိတိဆုံးအထုကြကုန် Radhana Bhajati. သမန္တာသက္ကဝလေတုအတ္တကိသန္တုမေဝတာသာရမမုနိရာသသာပုဏ္ဏတုသကမောဟတာဓမ္မမဟာနာကာလောယံပရတာဓမ္မသဝနာကာလောယံပရတာဓမ္မသဝနာကာလောယံပရတာနမောတသဗ္ဗဂဝတဝါသတသမ္မာသမ္ဗုဒ္ဓတာနမောတသဗ္ဗဂဝတဝါသ နမောတတဗကဝတောရတောသမသမုဒ္ဒသာယာမင်္ဂလာသောရသာယေစိတိဒုဒ္ဒယောကသုဒ္ဓတာနာရိကေသာတိတတေပိသသံဃာဒေဝိတံဒေဝဒေဝနာသလသဘဝနာမနာဘာဝလောကဣတထယမနာဓမ္မနာမယေဧဝမေသုဒ္ဓေကမနယဘဂဝါသာဝတိယံယရတိစိတဝနိနာသာခန္ဓာလောက ကိုင်းသာသေဝတာဘိက္ခတယာရဏိယဘိက္ခတဝနာဒီဝလာသာသေရဝါဟောသေတံဘာဝယေနဘဝတံဥပသင်္ကမိဥပသင်္ကမိတဝါဘဝနာတိဝါဒိတဝါဧကမနတာတိဧကမနမိတာကောသာရဝတဘုနာကရဧကကယံဘူရိဝဘောလသမေနယသေတယောအကိကမနသတ္တနာဝိညာလော အာသေမနာသာသာလာနာပါဠိနာနဲ့သာသေမနာသာသေမနာဘုရားကဘုရားသာဘုဇဏယနဲ့ကြာမြန်ဘုရားအတိရူပါရတဘာသာသာဘုမေသာဝိနာဘုရားအာနာသမပိစိတေဒါမေနာဘုရားဘုရားအာဟုသာပိစိသဝိနယသံသေမိသာသုဝတ္တရယဝတ္တေဒါမေနာဘုရားမာတာအာတာဘုရားသံဃာနာကုလသကမနာဣဒမေနာဘုရား သာနေသာသာသရိယပိသကနိသသေဟောနာဝိသနိကမတေတမေဟမအာရတိပိပိပါပါမသဘာနာသမောအဘမရောသာမေလူဇမေလဘုဒ္ဓမံအာရောသာခောဒုသာသတုကိသနိတုသာဘာနုသမဘာနိတမေလဘုဒ္ဓမံအာနိသသုသာသတသလနိသဒသနာကာလိနာဓမ္မသကိသဣဒမေလဘုဒ္ဓမံ ဘောဓမပတိဇာယသရသနာနိဗ္ဗာန်တိကိရိယာသရိဒနေမဒါသရကာရမေစိနသနာဂမတိအဘဂဝေဇံကိမဣဒမေနဣဒာရိတတိကာသဝနာသောသာသတိတာသမဏသုတေကိသရိတာတိတာမေလာဘုရားအနိဒာနာတော်ဗဒယသရကာရသာပါရမီယောသာသာပါမြန္တသာသမသာသာ မာဒိနာပါရမီယမစ္စမာရိကာလေလောကဓာတဉာဏ်ရတ္တိယဘုဒ္ဓတာတာတိယဒေဝစီယဝစီမဝေကဘာဝတေဇာတေတိကမနာမလာနာစေယဘောရိမာတိပါလေမာရဝိယသဗ္ဗေတုညာညာနာတိပိယဓမ္မသကဘုဒ္ဓနာမလောကုဒတာတိသာသမေဘုရားရုံးတဲ့အမယတဝါဝေဒာနိယတိကုသကာရဏိဒုတိယမရတေ ပရိဒါန်သောသောဘုရားသနကတေဟောဝိညာကာရဏသီလဥပါဒပိတဝါဟောတိသရာဂာကတိသကဝါရိလူဒီဝဒယသနာပရိက္ခဏာနိယသဝိသလိယဟုေသောဘုရားသနကသမ္ပတတိဝိနာမယသီလမသဒဗေတိပိဒါသမ္မာဟေယာနိရာဘုရားနေသမဂတာနေဘုမနိရာယန္တလေဟေ သဗ္ဗေဝါဒေဝဥဒ္ဒသနာဘဝန္တုအတောပိတေဇာမနာပါပိနာသာသမာယေဝါတိသမေသာသဗ္ဗေနာပိမေတ္တာသဒ္ဓမ္မတိယဝဇာယဒီဝါသာရတ္တာရတိဇေဝလေသာသမာယေသေရကတာဟာမဟံယံငေဇိဝေနဣရဘဟုဓမ္မသေတုဝါယသနာမဏိနာနာရောပရိသကေနေနာဣရံယံသနာမဏိနာသေတေနာသစ္စနာဘော ညာဝေယဘုရားတာမဏိယာမိဒိဋ္ဌာကသစ္စာမုနိတမဟိသောနာဒိဋ္ဌာတာမေရသမတိကမိတိဒိဋ္ဌာမိတာမေရနာပရိတာဒိဋ္ဌာနာဒိဋ္ဌာနာပိယောယာမုဒ္ဓဟာတာပိယေလူစိတ်သမာဟိမာနာပိကညာမဟုသမာဓိတနာသမာနာဝိသတိဒိဋ္ဌာမိတာမေရနာပရိတာဒိဋ္ဌာနာဒိဋ္ဌာနာသောသောယေပုဂ္ဂလာသာမတ္တာ သတ္တရိယတိပါဏိဝန္တိဒေတေကညာသနတသာဝကဒေတေတုဒိဋ္ဌိပါသလာနိနာမနိနာဒေနာသစ္စေနာရောနောေသောကိသာလက္ခဏာသေကာတိနောဘောဓမသာလာမိသေပသနာကတာဝိပါဝုဒ္ဓသာသာနာတိကုလိဝုဒ္ဓမဟာဣဒံသာမိကံမိကံဣဒနာသေနာသေယော စိန္ဒာယတိတာသရတိယပိယသရဝိပါယသဗ္ဗဂံပိယသုမမဝိသမရာမိယောယသံဝိသမပတိပိရာသံယရသပတိနာဝေဒနာတိသေနာရောယေရိယသဗ္ဗဝိညာတိဂာမိရာဟိတေပရိပိဒာနေကိဉ္စာယောနိဥသမ္မတာနာရိဥသမ္မတာယတိပိရာသံဝိသမပတိနာဝေဒနာတိသေနာရော သာဝတနာသနာသနာယယသနာမသီလဝန္တိတက္ကရတိပိကိသိပြန်သာသနာသနာသနာမေသာတိကိသရုအမယသရုပမောဟသောသစ္စာဒါနညောပသာဣဒံသရဏံတိနံဣဒံတိနာသူရောတုဣဒံနာတိပပမရောတိပပဟတံအာယနာဝသသသနာသာဝအဘဘာသောတာပစ္စရာယအဘဘာတိနသဟောသာ ဣဒံသနမိယံဣဒေနသနသောဝနမသမတာဘုဒ္ဓကေဒီမနာမသေပမသွေကိမေဒုက္ကမဓမ္မဝရအာရိတိနိဗ္ဗာန်ဂမေသမိတ္တာဣဒံသေပမသွေကိမေဣဒေနသနသောဝရဝေဘောဇနာတဝရဝလောကဓမ္မဝရအာရိတိဣဒံသေပမသွေကိမေဣဒေနသနသော ဒီနာမနာမသောကံဝရတာစိတ္တေဒီကေဝသမေဒေခိနာရတာဝသနာနိဗ္ဗာန်တိရေယမနိဘောသိရမိနာမနိတံဝေဒနာသဝေနာရောယာနိဒဗုဒ္ဓသာဂတာနေဘုမနာဇာတိမာတာတေကေသထာဒတောသလဘုဒ္ဓံဘုဒ္ဓသမသာမယာနိဒဗုဒ္ဓသာဂတာနေဘုမနာဇာတိမာတာတေကေ ဒါဒါသလပုဇိတံသာမဏေသမသာပုရိယောယာနိရာသဝတာနိဘုမနိရာနိဝါယံသာယာတိဒါဒါသလပုဇိတံသာမဏေသမသာပုရိယောယတာနုဘောမြတ်ကနိဗ္ဗာန်တိနိမေနံယံဇောတုသနောရတေနိဗ္ဗာန်တာနိယောသုခသုတိဘုရဇာဘမကိသေနပါသတိဒေဝမယောမတိသာသာသာသာသာသာ ရဏီယမတာကုသေနယန္တာသနာပရာတိမေသာသကောဥစ္စာသုသာကဝသမောနာတိမာနေသန္တဝသသုရောသာကိသုသမှုကဟောတိသန္တေယတတိဝသာဘဂဝသေသနာနုဂိရာသာသာကုရပါသေကိနယုတ်ကုပပေရောဝိနာကတာသောသသနာနာယေကေတိမာနဝသသာဝသာဝရဝနေနာဒီကဝယမနာပစ္စည်းမာနသကအနုကသာ ဒေနာဝါယောဝါဒီသောသုညမတိယေသဘာဝသံဝေဒီဝသဘာသရာဘာသုနာသောဝရတောဝိရဏတိပန္နရကရသနာကတိဗျာဒသနာတိကဉာဏ်ဉာဏ်သုဘပစ္စယေယမာတဉာဏ်ဘောဝါသကပုရပ္ပတေယေဝါသကပန္နမဝိအပရိကရမေဇနဝရကတိသဘာဝိအပန္နဟောရာတိယတာသမရဝေရမသဘာဝ သေနာသေနာသေနာရာဇလာပိနာသေနာသေနေတရားပမာပိနာဝိရာမိနာသေသာတဘာဗာပိနာဝါဒသမောသတ္တနာပါရမီသေနာသေသာတဘာဗာပိနာဤတိပိသောဘဂဝါနာသမသမဝိသရဏသမနာသုတလောကပိသောသုတသမသာရဏိယသတ္တရာယံသရဘုရောဘဂဝါဝါနာတော်ဘဂဝါတာဓမ္မောမနိတိဝါကာလိဘော သာမိတ္တဘုံမိဒုတိပါဒဘောဓတ္တဘာဂသဝဒုတိပါဒဘောဓတ္တဘာဂသဝညာဒုနဘောဓတ္တဘာဂသဝအနိဒိဝနဘောဓတ္တဘာဂသဝယရိယသတ္တရိသီလယဝမြာတဝိသမမလာယေသဘောဓတ္တဘာဂသဝအာဟုနေယအာဟုနေယယဂိညာတိကရဏိယအနုတ္တမဟာကရဏ ေယံဘုရားဘုရားသာသနာ့ဒေဝသာဘိကောဗျာမြတ်ဗာသဗ္ဗတသာဝလောမသုဒ္ဓနာဟိသတိညာနမေနဝမေနသက္ကိသောသမနာပါသကုဏတသာရောဘာဝေဝသုတုပိနဟခန္ဓာဘုရားနုဘဝေနဝိနာတမိတုညာနမေနဝမေနသက္ကိသောသမနာပါသကုဏတသာရောဘာဝေဝသုတုပိနဟခန္ဓာဓမ္မနာကဝေနဝိနာတမိတုညာနမေနဝမေနသက္ကိ သောတာနမသုဏနာသာရောအာမေကောဝိနာကနာသံဃာတုဝိနာဝိနာသမိဘဝတုသာဝိနာမန္တမရေဝတာသာဝရတုဝိနာသာတုကိဝန္တုလေဝါတုသာသနာနာကန္တမရေဝတာသာဝရမတုဝိနာသာတုကိဝန္တုလေဝါရကန္တမရေဝတာသာဝရမတုဝိနာသာတုကိ မင်္ဂလာတို့ရတော်တယ်။အမှရုပ်ဖတ်တော့ကြဆုံးနေပါလေ။အဒနာတို့ဆိုတာ မြင့်မြတ်ဆုံးဖြစ်တဲ့ဘုရားရဟနာတရားရဟနာသံဃာရဟနာတွေရဲ့ဂုဏ်တွေချီးကျူးပြီးတော့ကောင်းခြင်းမင်္ဂလာဖြစ်ပါစေလို့ဆုတောင်းတဲ့ပရိသေအဲဒါလေးကယူဖတ်ပြီးသွားပြီမေတ္တာသုံးပရိမေတ္တာပွားများသတ္တဝါတွေအားလုံးချမ်းသာခြင်းရ ချမ်းသာခြင်းရတဲ့တ attva တွေကြီးတဲ့အဲဒီတ attva တွေချမ်းသာပါစေလို့မေတ္တာပွားရဒီမေတ္တာပွားပုံမျိုးပါမေတ္တာသူပြီးတော့ပေါ်ပြနေတာလည်းရုပ်ဖတ်ပြီးတော့ဘုရားကုဏတော်၉ပါးတရားကုဏတော်၆ပါးသံဃာကုဏတော်၉ပါးအဲဒီကုဏတော်တွေလည်းရုပ်ဖတ်ပြီးသွားပြီအဲဒီတရားတရားသံဃာနဲ့ ကောင်းခြင်းမင်္ဂလာဖြစ်ဖို့ရဗရဏစုကောင်းနေတယ်ကောနော်ယူဖတ်လို့ပြီးတော့ပါပဲတရားတော်ဂုဏ်6ပါးတရားတော်ဂုဏ်6ပါးဆိုမနမှတ်သားစရာကောင်းပါလေ6ခုဆိုတော့ကဏ္ဍလည်းသိနေများတော့မှတ်လို့လွယ်များသောအပြင်လည်း ဒီကတော့ဘုရားပါပါဠိကောင်းစဉ်လေးကတော့ရနေကြတာဘောခါတော့ဘဝတာဓမ္မောသံဒိဋ္ဌိကောအာဂလိကောဣပတိကောဩပနေလိကောပစ္စတံဝိရိဒဘောဝိညူကြီးဘဝတာမြတ်စွာဘုရား ဓမ္မတရားတော်ကိုသွားခါတော့ကောင်းစွာဟောတော်မူပါပေ၏ညစွာဘုရားတရားတွေကောင်းစွာဟောတယ်ဟောတဲ့ပြောတဲ့ပုဂ္ဂိုလ်တွေကဘယ်ပုဂ္ဂိုလ်ဖြစ်ဖြစ်ကောင်းကောင်းဟောတယ်လို့ပြောကြမှာပဲဘာသာတိုင်းဘာသာတိုင်းကသူတရားသူကောင်းကောင်းဟောတယ်လို့ပြောတာပဲ ဘာသာဝင်တိုင်းကသူတို့ရဲ့တရားဟာကောင်းကောင်းဟောထားတဲ့တရားလို့ဒီလိုပဲအပြီးမှပြုကြသူတို့တရားဟာရင်အကောင်းဆုံးပဲလို့ဒီလိုအပြီးမှပြုခဲ့ကြဘုရားသာသနာတော်မှာဘုရားမြတ်စွာဘုရားဤတရားတော်ကောင်းစွာဟောတဲ့ဘာခါတကုံနဲ့ပြည့်စုံတယ် ခြားခြားသောဘာသာတွေကသူတို့တရားကောင်းကောင်းဟောတယ်ဆိုရင်လည်းကိုယ်ပိုင်ညာဖြင့်ဒီလိုစီရာသိပြီးတော့ဟောကြတာမဟုတ်ဘူးအတွေ့အထင်နဲ့မှန်းဆပြီးတော့ဟောကြမိတော့ညာတော့အချင်းဘုရားဘာသာပြင်ဘက်ကတရားတွေက ကိုယ်တိုင်ဟောပြီးတော့မမြင်ရမတွေ့ရတဲ့ဘုရားသခင်ကဟောတယ်လို့ဒီလိုအမိတတ်ကြတယ်ဟောတာကကိုယ်တိုင်ဟောတယ်ဟောတဲ့ပုဂ္ဂိုလ်လက်တော့ချတော့မမြင်ရမတွေ့ရတဲ့ဘုရားသခင်ကဟောတယ်လို့ပြောကြတာစာနာချလို့မရဘူးအဲဒီဘုရားသခင်ဘယ်နေမှလည်းမသိဘူးဘယ်နာကဘယ်လိုလုပ်ဟောမှလည်းမသိဘူးသူကလည်း အဲဒီကောင်းတဲ့ဘုံကဘုရားရုပ်အထီရမရှိဘူးဆိုတော့ဟောနိုင်မှုရမရှိပါဘူးသူကရုပ်မှမရှိဘူးဟာလို့ရှိမှဆရာရှိမှလည်းရောက်လို့ပါတယ်ရှိမှအတန်းစာမြင်ရမှာဟိုအဲ့ခရာတွေသူသူညာနဲ့သူညီတာပဲအဲသူဌာနနဲ့သူညီတာ အဲရုပ်ထဲကိုမရှိဘဲနဲ့ဟောတယ်ဆိုတော့ဒါလည်းယုံကြည်စရာမကောင်းတဲ့ဥစ္စာပါပဲသူကလည်းသူယုံနေတာယုံကြည်စရာမကောင်းဘုရားမြတ်စွာဘုရားဟောတာကတော့ကိုယ်တိုင်သိပြီးမှသိတဲ့တရားတွေကိုသိတဲ့အတိုင်းမှန်တိုင်းဟောတယ်အဲဒီတရားတွေကိုသိအောင်လို့ကျင့်ရဘာမှမလုပ်ခနဲ့အလကားနေပြီးသိတာမဟုတ်ဘူး ကျင့်ကိုကျင့်ကျင့်တာကလည်းယခုနောက်ဆုံးဘဝရင်မဟုတ်ဘူးဘုရားလုံးတော်ဘဝတွေကပါရမီ10ပါးသွန်ကြီးကြီး9ပါးသရိယာ3ပါးအဲဒီကျင့်နေတာဘဝပေါင်းများစွာကကျင့်သုံးမရအလေးကျင့်နေလို့လားဒီလောကမှာ ပညာသင်ရတယ်ဆိုတာလဲအစကနည်းနည်းချင်းကစပြီးလေ့ကျင့်လာတာနောက်ဆုံးကျတော့ဘွယ်ရူဒီလူကြီးရအောင်ကောင်းကောင်းတတ်တာလဲဒါလည်းပညာရှင်ကြီးတွေဖြစ်ပဲအလေးကျင့်လို့ယုံနဲ့ယုံနဲ့တတ်တာကိုလေးကျင့်မှတတ်အဲဒါလိုပဲဘုရားကြည့်အောင်တရားလုံးစုံမသိအောင်လား ဘဝတော့မရင်မတက်အောင်နိုင်အောင်များတော်သောဘဝတွေကလေ့ကျင့်နေတယ်သုံးရတယ်အဲဒီလိုကျင့်သုံးကနောက်ဆုံးဘဝကျတော့လည်းကျင့်ရသေးတာပဲနောက်ဆုံးဘဝမှာကျင့်လို့ဇန်၄ပါးဒီရအဲဒီဇန်၄ပါးအခြေခံပြီးတော့ဝိပဿနာရှုဥပါဒနာခန္ဓာ၅ပါးတရားတွေရှုပြီးတော့ တရားတွေအလုံးစုံမှန်တိုင်းပြီးပြီးတရားဖြစ်ရောက်အဲဒီရောက်တဲ့ခါကာလကျတော့တရားတွေအကုန်လုံးပြီးတာပဲဘယ်တရားကျင့်နေကျင့်လိုက်တဲ့တရားဘယ်တရားမကျင့်နဲ့မကျင့်လိုက်တဲ့တရားဘယ်မှုပြုလို့ရှိရင်ကောင်းကျိုးရတယ်ဘယ်မှုပြုရင်မကောင်းကျိုးရတယ်အဲဒါတွေအကုန်လုံးပြီးပြီးတော့မြတ်စွာဘုရားသိတဲ့အတိုင်း ဟောတာအကြောင်းသွားခါတော့ကောင်းစွာဟောတာတဲ့တွေးစားပြီးဒီလိုဒီလိုကြည့်ရင်ဒီလိုဖြစ်တာရင်ဟိုလိုကြည့်ရင်လည်းဟိုလိုဖြစ်တာရိုက်ကောင်းသောအကျိုးရှိရရင်မကောင်းသောအကျိုးရှိရရင်လို့ဒီလိုညာတွေးပြီးဟောတာလားမဟုတ်ကိုယ်ပိုင်ညာဖြင့်ဒီကြာသိပြီးတော့သိတဲ့တိုင်ဟောတာလို့လားမှန်တာပေါ့အမှန်ရင်ကောင်းတာပေါ့အဲကောင်းစွာဟောတာပြီ ဓမ္မစကြာတုတ်ကစပြီးတော့တရားတော်တွေဟောခဲ့ဓမ္မစကဘုဒ္ဓနာတုတ်အဲဒီမှာသစ္စာလေးပါးတရားတွေအစပြီးတော့ဟောတယ်လူတွေအလိုမရှိတာကဘာတွေတုံးဆိုလို့ရှိရင်ဆင်းရဲတရားတွေလူတွေအလိုရှိတာကဘာတုံးဆိုချမ်းသာတရားတွေ ဒါပေမဲ့လို့ဆင်းရဲနဲ့ချမ်းသာအစစ်အမှန်မကွဲကြနိုင်လို့ရှိရင်ဆင်းရဲတွေကိုလည်းချမ်းသာထင်နေတာချမ်းသာတွေကိုလည်းဆင်းရဲထင်နေတာဆင်းရဲအစစ်ကနေကုန်လွတ်မြောက်နိုင်မှုချမ်းသာအစစ်ကိုမရောက်နိုင်ဘူးအဲဒါမြတ်စွာဘုရားဆင်းရဲအစစ်မှပြည့်တဲ့ဒုက္ခသစ္စာတရားဟောချမ်းသာအစစ်မှပြည့်တဲ့နိရောဓသစ္စာတရားဟောဆင်းရဲအစစ်မှပြည့်တဲ့ ဒုက္ခသစ္စာတရားကလည်းအကြောင်းမဲ့လိုလိုဖြစ်နေတာမဟုတ်ဘူးသူအကြောင်းရှိရတယ်။ဒါအားဖြင့်အကြောင်းရှိတာပဲအကြောင်းမရှိဘဲနဲ့လိုလိုဖြစ်တဲ့ဟာမရှိဘူးအကြောင်းရှိရတယ်။အဲဆင်းရဲကြောင်းတရားဆိုတာရှိတယ်လို့ဆင်းရဲကြောင်းတရားသမှုရသစ္စာကိုဟောတယ်။ဆင်းရဲကြောင်းသမှုရသစ္စာရှိနေတဲ့အတွက်သတ္တဝါတွေမှာဘဝအသေးသေးတွေထပ်တာဖြစ်ပြီးကိုရနာရပြရအစရှိပြီးဆင်းရဲဒုက္ခတွေရောက်ပြီးနေရတယ် ရင်းညွှန်အားဖြင့်ဥပါဒณะခန္ဓာ၅ပါးတရားတွေဖြစ်လိုက်ပြက်လိုက်ဒုက္ခသစ္စာတရားတွေအဲဒါတွေနဲ့တွေ့ကြုံပြီးနေရမြင်နိုင်ကြားနိုင်နားနိုင်စားပြီးတိုင်းတွေ့ထိတဲ့ဒီကုသနာကြံပြီးတော့ဓဝါ၆ပါးကဖြစ်ပြနေတဲ့တရားတွေအကုန်လုံးကဆင်းရဲတွေပဲညဆိုရတာဟောတယ်လောကတ attva တွေနေကတော့အဲ့ဒါတွေဆင်းရဲမှမပြီးဘူးဒီရင်ကောင်းတဲ့စိတ်ပိုင်းတွေရှိနေတယ်ကောင်းနေတယ်ရှိနေတယ်လို့ဘယ်လိုယူဆလဲ ကိုမြင်နေတာတွေမြင်ရကိုကြားနေတာတွေကြားရကိုနားနေတာတွေနားရကိုစားနေတာတွေစားရကိုတွေ့နေတာတွေတွေ့ရအဲဝါနဲ့ဝါသာစီရအာယုန်နေနဲ့ပဲစဉ်းစားပြီးတော့ပြောနေရအဲ့ဒါတွေအချမ်းသာတွေလို့ဒီလိုထင်ရတယ်ဒီလိုထင်လို့ပဲချမ်းသာအောင်အဲ့ဒီလိုလုပ်နေကြတာပဲအခုလောကမှာဘတ်တော်တွေအများကြီးဒီလိုပဲအဲ့ဒီအာမ၆ပါးကြီးအကောင်းမြင်တဲ့ခံစားပြီးတော့ ချမ်းသာရအောင်ဆိုပြီးကြိုးစားနေကြတယ်ဒီကမှာလူတွေကတော့ကြိုးစားဆုံးပေါ့လေဒီနေ့တတော်တွေကတော့တော့မသိကြကြပါဘူးလူတွေကသိကြိုးစားချမ်းသာချမ်းသာကြသိကြိုးစားကြတယ်တကဘာလုံးချမ်းသာချမ်းသာကြကြိုးစားနေတာပဲအเจ้าမညီလို့လည်းဆင်းရဲနေချမ်းသာဖို့ရတယ်ကြိုးစားနေရတာ ရှေ့နိုင်ငံကပုဂ္ဂိုလ်တွေအနောက်နိုင်ငံကပုဂ္ဂိုလ်တွေအဲ့ဒါတွေချမ်းသာခြင်းကြီးဒါပြီးကျိုးစားတာသူတို့မမဲတဲ့ကျိုးစားနေမြတ်စွာဘုရားသိထားတဲ့တရားကတော့အများကကြိုက်ပြီးတော့နေတဲ့ချမ်းသာတွေဆိုတာလည်းစင်စစ်တော့ဆင်းရဲတွေပဲ။ဘာကြောင့်ဆင်းရဲတော့ဖြစ်ပြီးတော့ပြည့်သွားတာပဲ။ဘာမှဘုံမတန်ဘူး သေချာစဉ်းစားခြင်းဟုတ်တယ်ပြီးရင်ပြောက်တာဘာမှနေရာမကျဘူး။ဉာဏ်မြင်အပြင်ကြည့်လိုက်ရင်လူရယ်လို့ဆိုတာဖြစ်တယ်။လူဖြစ်လာတော့ချမ်းသာတဲ့လူကြီးဆိုပါတော့ချမ်းသာကြီးဖြစ်တာ။မျိုးကအမျိုးမြတ်မိဘတွေချမ်းသာတဲ့မိဘတွေမိပြုပြီးတော့အဲလူချမ်းသာဖြစ်တာ။နောက် ဒီပွားချမ်းသာပြီးတော့နေတဲ့ဇီဝဥစ္စာယတနာတွေနဲ့ပြည့်စုံနေကိုလိုရှိတာဘာမဆိုရအဲလိုရှိတိုင်းပြည့်စုံနေတယ်ဆိုရင်လောကနေရာတော့သိကောင်းတာပဲသိချမ်းသာတာပဲတို့လည်းဒီလိုဖြစ်ခြင်းပါပြီးတော့လေဒီလိုတောင်းလာကြတာအဲဒီဘယ်လောက်ကြာအောင်နေတော့အခုတက်တာနဲ့ကြရင်ချင်း560 90ပဲအဲ့တို့လည်းပုဂ္ဂိုလ်က50လောက်နဲ့အာအချိန်ကုန်သွားတော့တာပဲ လက်ရှိတဲ့ပုဂ္ဂိုလ်90 80 80ကကျော်သွားရင်လည်းမြန်ကြပါဘူးလက်ရှိတော့မှဘယ်နေရာမကြဘူးအဲဒါလေညာစဉ်းစားခြင်းချမ်းသာတယ်ကောင်းတယ်ဘာမှဟုတ်တာမဟုတ်ပြီးရင်ပြောက်တော့တာအဲဒါကပညာအနေနဲ့ပြောရတာပရမအနေနဲ့ဆိုလို့ရှိရင်တော့မြင်ပြီးလည်းပြည့်သွားတာပဲမြင်ကောင်းလေးမြင်တာလည်းပြည့်သွားမရှိဘူးနောက်ထပ်မြင်မြင်အောင်မှနောက်ထပ်မြင်ရစီအောင်မှ နောက်ရမြင်ကြရှိလို့မြင်ညာနဲ့ပြည့်သွားတာနောက်ရမြင်ကြရှိလို့မြင်ညာနဲ့ပြည့်သွားဘာမှသိမ့်တာလို့ရတာမဟုတ်အဲကြားတာလည်းဒီတိုင်းပဲနာနာသတိတာဒွိတိတာတွေအဲဒွိတိအာယုန်တွေဒါတွေလည်းကောင်းနေတယ်မိသားစုဒါလည်းပြီးပြောက်ပြောက်ကုန်တာလည်းသာသာပါတဲ့ဥစ္စာတွေလည်းမကောင်းတယ်လို့ထင်ကြဒါတွေလည်းပြီးပြောက်ကုန်တာဒီကုသနာကြံစီဒါတွေလည်းပြီးရင်ပြောက်ကုန်တော့ဘယ်ဟာမှမြဲတည်နေတာမရှိဘူးဒါတော့ဒီတရားတွေ အလုံးဆင်းရဲတွေပဲဘာမှနေရာမကြဘူးအကောင်းတွေထင်ပြီးလိုက်ရှားနေရတာဒုက္ခရောက်ရင်ရှိတာပဲဆင်းရဲနေတာအဲဒီဆင်းရဲတွေဘာကြောင့်ဖြစ်နေရလဲဒါတွေသာယာနေလို့ဒါတွေကောင်းထင်သာယာနေလို့ဆင်းရဲတွေထက်ခါထက်ခါဖြစ်ထက်ခါထက်ခါတွေ့နေဒီဆင်းရဲတွေလုံးဝငြိမ်းတာလည်းရှိတယ်တဲ့အဲဒီလိုငြိမ်းအောင်ကလည်းမကျင်မဲနဲ့တော့မငြိမ်းဘူးကျင်မှငြိမ်းတယ် မေဇိမာပရိပဒါဆက်လေလာခြင်းရှိတဲ့သမာဓိဋ္ဌိသမာသင်္ကပ္ပသမာဝါစာသမာကမ္မန္တသမာအာဇီဝသမာဝါယာမသမာတတိသမာသမာဓိဆိုတဲ့မေဂရှိပါတရားအဲမေဂရှိပါတရားလည်းသမာဝါယာမမှန်စွာလုံးလာပြီးတော့အားထုတ်ရမယ်ဆိုတာကတော့ဒီကတော့အရင်ကအကြဆုံးသဘောရှိပါတယ်အားထုတ်မှအရင်မှအာမတော်မဖြစ်ဘူး ဒါနာကုသိုလ်လည်းအာထုတ်ရတာပဲသီလလည်းအာထုတ်ရတာပဲဘာဝနာဆိုတော့ပြောစရာမရှိဘူးမနာအာထုတ်ရအာထုတ်မှဖြစ်တာအမှန်တရားမရှိဘူးသမာဝါယမအာထုတ်မှအမာတတိအမှားရမှုတတိလေးဖြစ်တယ်အမှားရမှုတတိရှိမှတတိရှိရအာယုံမှာစူးစိုက်ကြည့်ကြည့်တဲ့သမာဓိဆိုတာဖြစ်သမာဓိရှိမှအဲဒီသမာဓိတရားဖြစ်တဲ့အာယုံအမှန်တိုင်းပြီးသမာဓိဆိုတာဖြစ် သမာဓိတိဖြစ်ရအောင်လို့မာနအာယုန်ကြီးစိတ်ညှို့ပြီးတော့ပြေးတဲ့သမာသင်္ကပ္ပဆိုတာဖြစ်အဲမိခင်တရား၅ပါးသမာဓိတိသမာသင်္ကပ္ပဉာဏ်မိခင်၅ပါးသမာဝါယာမသမာဓိသမာသမာဓိသမာဓိမိခင်၅ပါးဒီ၅ခုကတော့အရင်းနာမယ်သီလဆောက်တည်တဲ့အခါကာလသီလမဲ့ခင်တွေဖြစ်ဆောက်တည်တာပြီးသားသီလတွေလည်းမပြည့်ဘူးတည်နေတယ် မလွန်ကျူးလို့ရှိရင်ဖြင့်ဒီနေနဲ့လည်းဆိုရတာသမာဓိဒီလမိုက်နဲ့ပြည့်စုံဘာဝနာရာမှာဆိုလို့ရှိရင်တော့ယုံနာတရားတွေရှုလို့အိစ္ဆဒုက္ခအနတ္တအပြင်ပြီးတိုင်းပြီးတိုင်းဟာသိရတဲ့အာရုံနဲ့စပြီးတော့မိစ္ဆာဝါစာလည်းမဖြစ်နိုင်ဘူးမိစ္ဆာကာမန္တဆိုတာလည်းမဖြစ်နိုင်ဘူးမိစ္ဆာအာဇီဝဆိုတာလည်းမဖြစ်နိုင်ဘူးအဲရှုတိုင်းရှုတိုင်းမိစ္ဆာဝါစာလည်းပယ်ပြီးသားပြည့် မိစ္ဆာကမန္တလည်းပဲပြီးသားဖြစ်မိစ္ဆာအာဇီဝလည်းပဲပြီးသားဖြစ်နေတော့သီလမဂ်ခင်တွေအကုန်လုံးပြည့်စုံတယ်သမာဝါစာသမာကမ္မနာသမာဇီဝတွေပြည့်စုံမဂ်ခင်7ပါးတရားတွေအဲ့ဒီမဂ်ခင်7ပါးတရားတွေဆင်းရဲခါသိငြိမ်းရာတော့ရောက်ဖို့ပဲဒီတရားတွေကျင့်မှဒီတရားတွေအားထုတ်မှဘာနာကုသိုလ်နဲ့လည်းအားထုတ်ရတယ်သီလကုသိုလ်နဲ့လည်းအားထုတ်ရတယ်သမထဘာဝနာကုသိုလ်နဲ့လည်းအားထုတ်ရတယ် ဝိပဿနာဘာဝနာကုသိုလ်နဲ့အားထုတ်ရနောက်ဆုံးတော့ဝိပဿနာနဲ့ယုံနာသင်္ခါရတရားတွေနိစ္စရူပနာတနဲ့ပညာနဲ့ပြည့်စုံတဲ့အခါမှာအရိယာမဉ္ဇဏ်ဖြစ်အဲဒီအရိယာမဂ်ရှင်၈ပါးနိဗ္ဗာန်ကိုဓာတ်ရိုက်ကိုဆက်ရောက်တာနိဗ္ဗာန်ယုံနေယုံနာသင်္ခါရကြီးနဲ့နိဗ္ဗာန်အာရုံတွေကိုပြည့်ဝင်သွားတဲ့ဆက်ရောက်သွားအဲဒီစင်ကြယ်ချုပ်ငင်းရပြီ နိဗ္ဗာန်ကိုရောက်ကြောင်းဖြစ်တဲ့တရားလည်းမြတ်စွာဘုရားဟောတာအဲဒီတော့ဆင်းရဲတရားဆင်းရဲကြောင်းတရားဆင်းရဲငြိမ်းတဲ့ချမ်းသာခြင်းမှာတရားချမ်းသာခြင်းမှာရောက်ကြောင်းတရားဒီသစ္စာလေးပါးမြတ်စွာဘုရားဓမ္မစကြာတရားအစပြီးဟောတယ်45ပါးပါလို့ဟောထားတဲ့တရားတွေအဲ့ဒါတွေကကိုတော်တိုင်သိပြီးတကယ်အဟုတ်အမှန်တွေဟောတယ်သွားခါတော့ကောင်းတာဟောတဲ့တရားပဲ ဗန္ဒိဋ္ဌိကောကျင့်ကြံအားထုတ်ကမုတ်ချကိုယ်တိုင်တွေ့မြင်နိုင်တဲ့တရားပဲကိုယ်တိုင်တွေ့နိုင်တဲ့တရားပဲလောကမှာဘာသာတရားတွေဆိုရှိကိုယ်တိုင်တွေ့နိုင်တယ်လို့ခံနေခံနိုင်တဲ့ဘာသာတရားကတော့မရှိသလောက်ပါပဲတချို့နည်းနည်းပါးပါးသိတွေသာလို့ရှိပါပြည်စုံဝင်ကြီးမရှိဘူးဘုရားလည်းမြင်ပြီးတယ် ဘုရားသခင်အလိုတော်အတိုင်းဆိုပြီးဒီလိုဖြေကြတာဘုရားတရားတော်ကအဲ့ဒီတော့မဟုတ်ဘူးသူများကိုအာကုပ်ပြီးယုံရတာမဟုတ်ကိုယ်တိုင်းကိုတွေ့ရတဲ့တရားอืมယုံသိယုံလိုက်တဲ့တရားသူများဟောတာပြောတာလည်းယုံတော့ယုံရပါဒါပေမဲ့ဒါနဲ့ကိစ္စပြီးတာမဟုတ်ဘူးသာဝေကျမ်းဂန်နေကြည့်ရှုပြီးတော့သာဝေကျမ်းဂန်နေကပါတယ်ဘုရားဟောပဲဆိုပြီးယုံတော့ယုံရဒါပေမဲ့ဒါနဲ့ပြီးတာမဟုတ်ဘူးကိုယ်တိုင်းကိုတွေ့အောင်အားထုတ်အောင်ကိုယ်တိုင်တွေ့မှကိစ္စပြီးတယ် ညဇာပြဟောတဲ့တရားတွေတန်ဒိဋ္ဌိကကိုယ်တိုင်တွေ့နိုင်တဲ့တရားတွေတဲ့နော်အားကိုးရတဲ့တရားပါပဲဆရာကပြီးတဲ့တပည့်တွေမပြီးဘူးဆိုရင်နေရာမကြဘူးစိတ်မချဘူးဘုရားကပြီးတဲ့ဘုရားတပည့်တွေတော့မပြီးဘူးဆိုရင်ငါစိတ်မချဘူးချင်းမဟုတ်မှလည်းဥစ္စာအဲဆရာလည်းပြီးတယ်တပည့်လည်းပြီးတယ်ဘုရားလည်းပြီးတယ်ဘုရားတပည့်တွေလည်းပြီးတယ်ဘယ်သူမစိုး ကိုယ်တိုင်ကျင့်လို့ရှိရင်ကိုယ်တိုင်တွေ့နိုင်သိနိုင်တဲ့တရားဆိုတာနေသိကတရားအမှန်ကောင်းညဇာတရားတရားတကယ်ကျင့်ကြည့်ရင်တကယ်တွေ့တာပဲယုံနာနှစ်ပါးတည်းရှိတဲ့ပုဂ္ဂိုလ်သားတော်မရှိဘူးဆိုတာဝိပဿနာရှုအားထုတ်ရင်ကိုယ်တိုင်တွေ့တာပဲ။အမေဒီကတရားပဲကိုယ်တိုင်ကိုယ်တွေ့တယ်။အဲဒီယုံနာတရားတွေက ခဏမစဲဖြစ်ပြနေတဲ့အနိစ္စမမြဲတဲ့တရားတွေပဲဒုက္ခဆင်းရဲတွေကြီးတယ်ပဲအနတ္တပုဂ္ဂိုလ်သတ္တမဟုတ်တဲ့သဘောတရားတွေပဲဒါလည်းပဲကိုယ်တိုင်တွေ့နေတာမိစ္ဆာဒုက္ခအနတ္တသဘောတွေဆိုသူများပြောနေဂျုံရတာမဟုတ်စာရဲကပါတာနဲ့ဂျုံရတာမဟုတ်ဂျုံတော့ဂျုံရတယ်ဂျုံရမယ်အဲ့ဒါနဲ့မပြီးသေးဘူးကိုယ်တိုင်ကိုတွေ့ရမယ်ကိုယ်တိုင်တွေ့ရမယ်ကျင့်အားထုတ်ရကိုယ်တိုင်လည်းတွေ့လဲတွေ့အဲ့ဒါလေးကိုယ်တိုင်တွေ့ပြီးတော့ ယုံနာသင်္ခါရကြီးနဲ့နိဗ္ဗာန်တရားအဲဒီနိဗ္ဗာန်တရားလည်းကိုယ်တိုင်တွေ့တာပဲတကယ်အထုတ်တကယ်တွေ့အဲဒါကတန်တေဒီကိုချင်းချာအတုကမုတ်ချကိုယ်တိုင်တွေ့မြင်နေတာတရားပဲအကာလီကောအချိန်ကမဆိုင်မဲ့ချက်ချင်းကျိုးပေးတယ်အရိယာမဲ့၄ပါးဆိုတာရှိတယ်မဲ့စိတ်လေးဖြစ်ပြီးသူအကျိုးဖြစ်တဲ့ဖို့စိတ်တွေဖို့တရားတွေဖြစ်တော့ရှေ့စိတ်နဲ့နောက်စိတ်ပဲကြားတဲ့အခြားကုန်မရှိဘူး နန္ဒရာပစ္စည်းဆိုတာဒီလိုနေရာတွေမှာနန္ဒရာပစ္စည်းတွေကရှားမရှိဘဲနဲ့ကျေစုပြုတာစီရအကြောင်းအနေနဲ့အကျိုးအဲရှိစိတ်နဲ့နောက်စိတ်ရှိစိတ်ပြီးနောက်စိတ်ရှိစိတ်ပြီးနောက်စိတ်ဒီဖြစ်နေရတယ်လည်းဖြစ်နေတာဒါပေမဲ့အဲ့ဒါတွေကတော့ဘာမှအကြောင်းကျိုးတော့ဟုတ်တယ် ကုသိုလ်ကနေပြီးအကျိုးပေးတဲ့အကျိုးမျိုးကတော့အဲဒီလိုတော့ချက်ချင်းအကျိုးပေးတာမရှိဘူးအဲမကုသိုလ်တရားဆိုတာကတော့မက်ဆေ့ချ်ပြီးပူစိချက်ချင်းအကျိုးပေါ်တာမကုသိုလ်ကနေပြီးပူအကျိုးတရားတွေချက်ချင်းဖြစ်စေတတ်တယ်အာကာလီကိုအချိန်ကာမဆိုင်နေမယ်ချက်ချင်းအကျိုးပေးတာတော့တရားပဲဒါကဥက္ကဋ္ဌအမြတ်ဆုံးပေါ့အဲဒီပြင်ဟာတွေလည်းချက်ချင်းအကျိုးပေးတာတွေရှိတာတော့ရှိပါလေ ဘာဝနာလုပ်တရားချက်ချင်းအကျိုးပေးဒါနသီလတွေကတော့အကြောင်းညွှန်မှတရားဓမ္မဝေဒနည်းအစညွှန်မှဘုရားရဲ့ခုနှစ်ရက်အတွင်းအကျိုးပေးတာရှိနေခြင်းညာခြင်းအကျိုးပေးတာလည်းရှိတယ်နည်းတယ်ဆိုအထင်ရှားအကျိုးပေးကြတယ်ပဲတင်စားကြီးအကျိုးပေးမှသိတာဘာမှအကျိုးပေးနေမသိဘူးအဲလက်ရှိရင်းအကြောင်းနာကင်းရင်အကြောင်းသားများအကြောင်းလေးတွေလည်းရှိပါတယ်ဒါမှအကျိုးပေးတာတွေလည်းရှိတယ်အဲ့ဒါတွေကမသိရဘူးအကြီးအကျယ်ကျိုးပေးမှသိတော့တာ ဘာဝနာတရားကတော့အကျိုးတွေထင်ရှားတယ်။သမထဘာဝနာလည်းအားထုတ်လို့ရှိရင်သမာဓိဖြစ်ပြီးစိတ်ချမ်းသာမှုတွေရချက်ချင်းအကျိုးရတာပါပဲ။ဝိပဿနာဘာဝနာကတော့ထင်ရှားဆုံးပဲဝိပဿနာရှုနေလို့ရှိရင်စိတ်အေးငြိမ်းမှုတွေရတယ်။ကိလေသာငြိမ်းမှုတွေဒါပဲချက်ချင်းကိုရတယ်။အဲဒါကြောင့်မြတ်စွာဘုရားဟောတဲ့တရားတွေကအာဂါလီကောအချင်းခါသွင်းမဆိုင်နိုင်တဲ့ချက်ချင်းအကျိုးပေးတဲ့တရားပဲ။ အေဟိပတိသောလာကြည်စမ်းပါလို့တိုက်တွန်းလိုက်ဆိုလိုက်တဲ့တရားပဲလောကမှာသာဝတ္တဝေများကောင်းလို့ရှိရင်မိတ်ဆွေတင်ကားတွေပေါ်ကျွေးရတယ်ဖိတ်ဖိတ်ပြီးတော့ကျွေးရတယ်ကျွေးတော့ကိုစားတဲ့ပုဂ္ဂိုလ်တွေကသိပြီးတော့ယေရှုတင်ကောင်းကောင်းနေသူကျွေးလို့စားပါပြီပဲဆိုပြီးယေရှုတင်အဲ့ဒါလိုပဲမြတ်စွာဘုရားတရားတော်တွေကအမှန်ကောင်းတဲ့တရားတွေဆိုတော့အဲ့ဒီတရားတွေကျင့်မှုကြံမှုတိုက်တွန်းပြီးတော့သိရတယ် တိုက်တွန်းပြီးတော့အဲဒီစကားနားထောင်ပြီးလာပြီးပညာအာထုတ်ပညာအာထုတ်တော့သူရတဲ့ရတဲ့တရားတွေရသွားလို့ရှိရင်တိုက်တွန်းပေးတဲ့ပုဂ္ဂိုလ်သိကျေစုတင်လာတယ်။ဒါကြောင့်မို့လာကြည်စားမှာလို့တိုက်တွန်းလိုက်တဲ့တရားဩပန်နေပြီးတော့မိမိစိတ်ထဲကိုယ်ထဲမှာရောက်အောင်လို့ကျင့်ဆောင်လိုက်တဲ့တရားပဲအဲရသော်တရားတရားတော့ ကိုယ်ရဲ့ရောက်တယ်ကြီးကောင်းနေတယ်ပဲအခုလောကမှာကျမ်းမာကြတဲ့ဆေးတွေဆိုရှိတချို့တော့ရတယ်။တော့လည်းကိုယ်ရဲ့ရောက်လို့ရှိရင်ကျမ်းမာရေးပြည့်စုံတာ။ကျိုးစီကအသားရဲ့အကျော်ရဲ့ထိုးရအဲကိုယ်ရဲ့ရောက်လို့ရှိရင်ကျမ်းမာရေးပြည့်စုံတာလေ။ကျိုးဆေးကတော့လင်းရလူရတယ်အဲလင်းတာလူတာကလည်းကိုယ်ရဲ့စိတ်ပြီးတော့ဝင်သွားရင်အဲဒါလည်းပဲကျမ်းမာရေးဖြစ်ပြီးတော့ ကောင်းပြီးတော့သွားတယ်အဲ့ဒါရုပ်ရဲ့ကျမ်းမာရေးရုပ်ကောင်းရေးစိတ်ကောင်းရေးတွေကတော့မြတ်စွာဘုရားကြီးတရားတော်တွေကျင့်ပါတဲ့မြတ်စွာဘုရားကြီးတရားတော်တွေကိုကျင့်လို့အမိဒါနာမှာရောက်တဲ့လောက်ရင်အကျိုးရှိတာပဲနည်းနည်းရောက်နည်းနည်းအကျိုးရှိတာပဲနည်းနည်းရောက်နည်းနည်းအကျိုးရှိတယ်အပြည့်စုံရောက်လို့ရှိရင်တော့ အပြည့်စုံကျိုးတွေရအစင်းကသင်ကြီးနဲ့နိဗ္ဗာန်တဲ့အကျိုးတွေကိုရတယ်တဲ့ဒါကြောင့်ဩပနေကြီးကွာကိုယ်ရဲ့စိတ်ထဲကြောင့်ကျင့်ဆောင်လိုက်တဲ့တရားပဲဝိသတံဝိရိဒဘဝိညုဟိဝိညုဟိတရားမြင်သည့်ပညာရှိရောသည်ပစ္စတံအပြီးသည်မိမိကိုယ်၌အပြီးသည်သောမိမိကိုယ်၌ဝိရိဒဘောခံစားရတဲ့တရားပဲဒီတရား ပညာရှိပညာရှိဆိုတာကလောကဘက်ကပညာရှိတွေမဟုတ်ပါဘူးလောကဘက်ကပညာတွေဘယ်တော့ပဲရှိနေတယ်ဒီတရားမခံရအောင်လောကပညာရှိတွေမဟုတ်သာဝေကျမ်းဂန်တဲ့ပညာရှိတွေလည်းမဟုတ်ဘူးတရားကျင့်သုံးပြီးတော့တရားသိတဲ့ပညာရှိတွေအဲဝိပဿနာဉာဏ်နဲ့အစဉ်တိုင်းဖြစ်အရိယာမဉာဏ်ပူဉာဏ်နဲ့ရောက်အဲ့ဒီပုဂ္ဂိုလ်ရဲ့ပညာရှိပဲမလေးပါးပူလေးပါးရောက်တဲ့ပုဂ္ဂိုလ်ရဲ့ပညာရှိအရိယာပုဂ္ဂိုလ်၈ပါးရှိတယ် အဲဒီအရိယပညာရှိရှိပါးတွေအသီးသီးခံစားရတယ်ကိုယ်တဏ္ဍာကိုရတဲ့တရားတွေခံစားရအဲဒီတရားဆရာကလည်းတတိပေးလို့မဖြစ်ဘူးတတိကလည်းဆရာပေးလို့မဖြစ်ဘူးမိဘကပါသမီပေးလို့မဖြစ်ဘူးသာသမီကလည်းမိဘပေးလို့မဖြစ်ဘူးသူ့ဟာသူပဲခံစားရတာလေပြီးရင်မယ်လည်းပေးလို့မဖြစ်ဘူးတိုက်တွန်းပေးရင်တော့သာရတယ်ကိုရပြီးသားတရားတော့ခွဲဝေပြီးတော့မဖြစ်ဘူး အဲဒါအပြီးပြီးခံစားရတဲ့တရားပဲတရားတော်ကို6ပါးရှိတယ်အဲဒီတရားတော်ကို6ပါးအာရုံပြုပြီးတော့ဒီတရားတော်ကို6ပါးကိုယ်တိုင်ကိုယ်တွေ့သိရအောင်အားထုတ်မယ်လို့ဘုရားကအားထုတ်မယ်လေ။ဒီလိုက်ရင်တော့တင်တင်တော့အားထုတ်တာဘုရားကြီးတွေ။ဆိုတော့ဆိုတဲ့နည်းအားထုတ်နေရုပ်ကြီးတွေပါဒီပါလား။ အားရရကောင်းပါတယ်တရားနဲ့ကိုယ်နဲ့မကတရားနဲ့ကိုယ်နဲ့ကမကွာပဲအများအားထုတ်နေတယ်အဲဒီတရားကုံတော့6ပါးရတယ်ကိုယ်တိုင်တွေ့နေရတာတွေပါဒါတွေအမှန်ကောင်းပါလားဒီရင်ပုဂ္ဂိုလ်တွေလည်းအဲဒီလိုကိုယ်တိုင်ကြည့်အောင်အားထုတ်ကြဒီကနေ့ကတော့မူလာကျန် သမီးကဟိုမှာပညာတော်သွားတာလားပညာတော်သွားတာပညာတော်သွားရအောင်စရိယဖြစ်တာပြန်လာတယ်ဒီမှာဟုတ်တရားတွေကနာရအောင်အနာဂုတို့တွေလည်းဖြစ်အောင်ကောင်းကောင်းကြီးမင်္ဂလာတွေဖြစ်အောင်ဒီနေ့သံဃာတော်တွေဖြင့်ပြီးတော့ဘယ်ညနာကြ ဘုကဆွန်ကျိုးအဲမှာတော့ဒါလည်းပြောလို့လို့အတန်ကတွင်းထားတဲ့ဘုန်းကြီးကလည်းမရပါရအောင်လည်းနည်းနည်းတရားဟောရတယ်တရားကုဏ6ပါးဟောပြီးတော့တရားကုဏ6ပါးဒီတိုင်းဒီတိုင်းနားလိုက်ဒီတိုင်းဒီတိုင်းပြီးတယ်ဒီတိုင်းဒီတိုင်းပြီးပြီးတော့ဒီတိုင်းဒီတိုင်းနဲ့ကိုယ်တိုင်တွေ့အောင်လို့ကျင့်နေကျင့်နေအဲဒီတရားတွေဟောလို့ပြီးတော့ပါတယ်အဲ တရားကိုတရားကိုသံဃာကိုလည်းရှင်ကြီးရဲ့တရားတရားအရင်းခံပြီးတော့ဒီမနောသဆန်းရဲ့ရိုးစံသံဃာလေးကုသနေကြည့်ဒီရက်ွက်ရှိသေးတယ်မရှိရင်လည်းဒါကဆိုပြီးတော့စုလေးတောင်းတဲ့မြတ်ဝေရရှိတော့မရှိရင်လည်းဆိုလည်းရောက်လည်းရောက် ရှင်ဘုရားတို့သတိတော်တို့သည်အသက်ရှင်ခြင်းနာကင်းခြင်းကျမ်းမာခြင်းချမ်းသာများခြင်းဉာဏ်ပညာထက်မြက်ခြင်းသတ်ရှိသောကောင်းကျိုးချမ်းသာမင်္ဂလာတို့ကိုဖြစ်စေနိုင်သောကုသိုလ်ကောင်းမှုကိုထပ်မံ၍စည်းပူးခြင်း ဝါမြခြင်းငါဝါမြခြင်းငါလူရှိကြပါသောကြောင့်လူရှိကြပါသောကြောင့်သံဃာတော်ရှင်မြတ်တို့ကိုသံဃာတော်ရှင်မြတ်တို့ကိုယူလေစွာပင်ဆောင်၍ပင်ဆောင်၍ရှင်မြတ်တို့၏ရှင်မြတ်တို့၏မျက်မှောက်၌ ဓမ္မဂုံသုံးပါးနဲ့တကွဘာဝသီလကိုသောက်တည်ကြပြီး၍ရှင်မြတ်တို့ဟောကြားသောပရိတော်ဘုရားတော်တို့ကိုယူသေးစွာကြားနာကြပြီး၍ သံဃာတော်သံဃာတော်အရှင်မြတ်အားအရှင်မြတ်အားသံဃာတော်သံဃာတော်အရှင်မြတ်ပေါင်းအားအရှင်မြတ်ပေါင်းအားဘုံမြတ်တော်ဘုံမြတ်တော်သံခဲဝေသံခဲဝေဘောဇင်တို့ကိုဘောဇင်တို့ကိုယူသည်စွာယူသည်စွာဆက်ကလူရန်ဆက်ကလူရန်ဝေမွေဝေမွေဥဇောပါကုန်၏ဥဇောပါကုန် ရည်ရွယ်အပ်သောဘုဒ္ဓမွေတော်မှာဖြစ်ပေါ်လက်သောရဟန်းတော်တို့အားအသတ်သောလူရရာပစ္စည်းတို့ကိုလည်းအရှင်မြတ်တို့အားအပြီးအပြီး ပိုင်းခြား၍ပိုင်းခြား၍ဒုသေစွာဒုသေစွာသုသမကုန်၏သုသမကုန်၏ဒီကောင်းမှုပေါင်းသည်ဒီကောင်းမှုပေါင်းသည်အာဘောတရား၄ပါးတို့၏အာဘောတရား၄ပါးတို့ဘုရားကုံကြောင်းဖြစ်သောမေညာပူညာနိဗ္ဗာန်ကိုသက်ဆောင်ပါစေတည်းသက်ဆောင်ပါစေဒီကောင်းမှုကြောင့်ကျွန်ုပ်တို့သည်ဘေးရန်အတရေဝုဒ္ဓညတော်မှာအာခါသေးသင်လို့ကြ၍ လွတ်ကြ၍သက်ရှိခြင်းနာကင်းခြင်းကျမ်းမာခြင်းကျမ်းမာများခြင်းသရှိသောဘုလားတောင်းတာသောသောကီလောကုတ္တရာကောင်းမျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်အာခါသိပြည့်စုံကြ၏ဆေခါသိတို့၏ငြိမ်းရာဖြစ်သောနိဗ္ဗာန်ချမ်းသာမြတ်သော နိဗ္ဗာန်ချမ်းသာမြတ်ကိုလင်းမြန်စွာရောက်ရပါလိုကုန်၏ရောက်ရပါလိုကုန်၏ရှင်ဘုရားဒီကောင်းမှုကောင်းမှုတို့ရဖို့ကိုအမိအဖာဆရာသမားတို့အား၎င်းဆွေမျိုးတို့အား၎င်းဒီအရ၌ရောက်ရှိနေသောပရိသတ်ပေါင်းအား၎င်း တို့ဤကိုဆောင်နာကိုဆောင်နာအိမ်ဆောင်နာမြို့ဆောင်နာမြို့ဆောင်နာ သာသနာတော်ဆောင်နတ်သာသနာတော်ဆောင်နတ်လောကကိုဆောင်ကြသောနတ်လောကကိုဆောင်ကြသောနတ်မကြာမင်းယမမင်းသာရှိသောနတ်အပေါင်းတော်၎င်းရှိဥစွာသူကဖြင့်ညာပေးပါကုန်၏အလုံးစုံသောအတ္တဝါပေါင်းတို့အားလည်းညာပေးပါကုန်၏မိဖာတော်မှာစ၍လုံးစုံသောအတ္တဝါပေါင်း င်းသတည်းသတ္တဝါပေါင်းတို့သည်မြတ်ရကြ၍မြတ်ရကြ၍ကိုယ်စိတ်နှပြကိုယ်စိတ်နှပြသံသာကြပါသည်သံသာကြပါသည်